ခန်းကြီး23အငယ်1မှ7ခုနှစ်နှစ်မြောက်သောအခါယောယဒသည်ကိုကိုခိုင်ခန့်စေ၍တမှုများယေယောဟန်သားအာဇရိယောဟနန်သားဣရှမေလဩဘေတာအာဇရိအဒါယတာမာတိယဇိခရိတာအေလိရှပတ်တို့နှင့်တိမ်ဖွဲ့လေ၏ထိုသူတို့သည်ယူရပြည်၌လှည့်လေသဖြင့်ယူရမျိုးအရရထဲက လေဝိသားများနှင့်ဣဒေလအဆွေအမျိုးသူကြီးများကို စုဝေးစေ၍ယေရုရှလင်မြို့သို့ ပြန်လာကြ၏စီဝေသောသူအပေါင်းတို့သည်ဗိမာန်တော်၌ရှင်ဘီရင်နှင့်ဗြိညင်ဖွဲ့ကြ၏ယောယဒက်ကလည်းရှင်ဘီရင်သားတော်ကို ကြည့်ရှုကြလော့ထာဝရဘုရားသည်ဒါဝိဒ်အမျိုးကို မိန်တော်မူသည့်အတိုင်းရှင်ဘီရင်သားတော်ဆိုးဆံရမည်တင်တို့ပြုအပ်သော အမှုဟုမူကား ၊ဥပုသ်နေ့၌ဝင်သောယဇ်ပုရောဟိတ်လေဝိသားသုံးစုတစုသည်တံခါးစောင့်လုပ်ရမည်။တစုသည်နန်းတော်ကိုစောင့်ရမည်။တစုသည်သုရတံခါးကိုစောင့်ရမည်။လူအပေါင်းတို့သည်ဗိမာန်တော်တန်တိုင်းတို့အတွင်း၌နေရကြမည်။ယဇ်ပုရောဟိတ်များနှင့်အမှုတော်စောင့်လေဝိသားများမှတပါးအဘယ်သူမျှဗိမာန်တော်ထဲသို့မဝင်စေနှင့်။ သူတို့သည်သန့်ရှင်းသောကြောင့်ဝင်ရကြမည်။အခြားသောသူအပေါင်းတို့သည်ထာဝရဘုရားဘက်၌စောင့်နေရကြမည်။လေဝိသားတိုင်းမိမိလက်နက်ကိုကိုင်လျက်ကိုယ်တော်မြတ်ကိုဝိုင်း၍ အိမ်တော်ထဲသို့ဝင်သမျှသောသူတို့ကိုသတ်ရမည်။ရှင်ဘုရင်ထွက်ဝင်တော်မူသောအခါနောက်တော်သို့လိုက်ရမည်ဟုမှာထားလေ၏။ထိုသို့ယဇ်ပုရောဟိတ်ယောယဒမှာထားသမျှအတိုင်း၊လေဝိသားများနှင့်ယုဒအမျိုးသားအပေါင်းတို့သည်ပြု၍၊ယဇ်ပုရောဟိတ်ယောယဒသည် ဖွဲ့မြဲဖွဲ့သောအသင်းတို့ကိုမဖျက်သောကြောင့်၊ဥပုသ်နေ့၌ထွက်ရသောသူနှင့်ဝင်ရသောသူအသီးအသီးတို့ကိုခေါ်ထားကြ၏။ ဗိမာန်တော်၌ရှိသောဒါဝိမင်းကြီး၏လှံများနှင့်ဒိုင်းလွှမ်းများကိုယေဘရဟိတ်ယောယဒတိထုတ်၍လူတရန်အုပ်တို့အားအလေ၏အတီးတီလက်နှင့်ကင်သောသူအပေါင်းတို့ကို ရှင်ပြန်ပတ်လေရစ်ပလင်အနာနှင့် ဗိမာန်တော်အနား၌လက်ျာထောင့်မှစ၍လက်ဝဲထောင့်တိုင်အောင် နေရာချထားလေ၏။ထိုအခါရှင်ဘုရင်သားတော်ကို ပြင်သို့ထုတ်၍ရာဇသရဖူနှင့်ပညတ္တိကျမ်းကို တင်လျက်၊ရှင်ဘုရင်အရာ၌ချီးမြှောက်ကြ၏။ယောယဒနှင့်သူ၏သားတို့သည်ဘိသိက်ပေး၍ရှင်ဘုရင်အသက်တော်ရှင်စေသတည်းဟုကြွေးကြော်ကြ၏။12 အာသလိသည်လူများပြေး၍ရှင်ဘုရင်ထံ၌ချီးမွမ်းသံကိုကြားလျှင်၊လူများရှိရာဗိမာန်တော်သို့သွား၍ရှင်ဘုရင်သည်ဗိမာန်တော်ဝင်ဝ၊တိုင်နားမှာရပ်လျက်၊မှူးတော်မတ်တော်များနှင့်တံပိုးမှုတ်သော သူများတို့သည် ရှင်ဘုရင်အနားတော်၌ရပ်လျက်၊ပြည်သူပြည်သားတို့သည်ဝမ်းမြောက်၍တံပိုးမှုတ်လျက်၊သီချင်းသည်တို့သည်တုရိယာအမျိုးမျိုးကိုကိုင်၍ ထောမနာတီချင်းကိုဆိုလျက်ရှိကြသည်ကိုမြင်လျင်မိမိအဝတ်ကိုဆုပ်၍ပုန်ကန်မှုပါတကားပုန်ကန်မှုပါတကားဟု အော်ဟစ်လေ၏ယေပရောဟိတ်ယောယဒကလည်းဗိမာန်တော်ထဲမှမသေးစေနှင့်တပ်ပြင်သို့ထုတ်ကြသူ့ဘက်မှနေသောသူကိုဓာနှင့်တကြဟု လူတရာအုပ်တမှုတို့ကိုမှားထမ်းနှင့်သည့်အတိုင်းအာတလိကိုဖမ်းဆီးလျက်နန်းတော်သို့တွားသောမြင်းလန်းဝသို့ရောက်သောအခါတကြ၏ အငယ်16မှ21ရှင်ဘီနှင့်လူအပေါင်းတို့သည်ထာဝရဘုရား၏လူဖြစ်ရမည်အကြောင်းယောဒသည်မိမိထံ၌ပြင်းရင်ဖွဲ့စေ၏လူအပေါင်းတို့သည်ဘာလကျောင်းသို့တွား၍ဖြိုဖျက်ကြ၏ရစ်ပလင်များနှင့်ရုတ်တုများကိုချိုးဖဲ့၍ရစ်ပလင်တို့ရှေ့မှဘာလရစ်ပရောဟိတ်မတန်ကိုတတ်ကြ၏မောရှေပညတိကျမ်းစာ၌ပါသည့်အတိုင်းသာဝရဖျံအားမိရှုရာရစ်တို့ကိုပူဇော်ခြင်း ဒါဝိစီရင်သည့်အတိုင်းရှင်လန်းစွာတည်ခြင်းဆိုခြင်းအမှုကို ပြုစေခြင်းဟာဗိမာန်တော်၌ဒါဝိခွဲထားသောယေဘရဟိလေဝိသားတို့သည်ဗိမာန်တော်မှုများကို ဆောင်ရွက်မိအကြောင်းရောယဒတ်စီရင်လေ၏မတန့်ရှင်းသောလက္ခဏာစုံတစ်ခုရှိသောသူကို မဝင်စေခြင်းဟာဗိမာန်တော်တကားဆောင်တို့ကိုလည်းခန့်ထားလေ၏လူတရာအုပ်မူမှန်အကြီးအကဲပြည်သူပြည်သားအပေါင်းတို့ကိုခေါ်လျက် မြင့်သောတကားလမ်းဖြင့်ရှင်ဘုရင်ကိုဗိမာန်တော်မှနန်းတော်သို့ပို့ဆောင်၍ရာဇပလ္လင်တော်ပေါ်မှာတင်ကြ၏။နန်းတော်နားမှာအာသလိကိုသတ်ပြီးမှ၊ပြည်သူပြည်သားအပေါင်းတို့သည်ဝမ်းမြောက်၍တမြို့လုံးလည်းငြိမ်ဝပ်ခြင်းရှိ၏